နမောတတ္တဗုဒ္ဓဝတ္တောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဗုဒ္ဓဝတ္တောအရဟတောသမ္မာသမ္ဗုဒ္ဓတ္တနမောတတ္တဗုဒ္ဓဝတ္တောအရဟတော ဓမ္မာတံဗုဒ္ဓတာဟေတုပစ္စယောအရမဏပစ္စယောအဓိပတိပစ္စယောအနန္တရာပစ္စယောဓမ္မနန္တရာပစ္စယောသာဇာတာပစ္စယောဉာဏ်ဉာဏ်ပစ္စယောနေတယပစ္စယော ဥပါနိတယပစ္စယောကုရိဇာတာပစ္စယောပစ္စာဇာတာပစ္စယောအသေးဝနာပစ္စယောကာမပစ္စယောဝိပါကပစ္စယောအာဟာရပစ္စယောဣန္ဒြိယပစ္စယောဇာနာပစ္စယောမက္ခပစ္စယောတံပယုတ်တာပစ္စယောဝိပယုတ်တာပစ္စယော အတိပစ္စယောနတ္တိပစ္စယောဝိကတာပစ္စယောအဝိကတာပစ္စယောတိဟေတုပစ္စယောတိဟေတုဟေတုသံပြုတကာနံဓမ္မာနံတံသမုဋ္ဌာနာနိသရူပါနံဟေတုပစ္စယေနာပစ္စယော အာရမဏပစ္စယောတိရူပယရဏံသက္ခုဝိညာဏဓာတုယတံတံပယုတကာနိသတမနံအာရမဏပစ္စယေနာပစ္စယောတတ္တာယရဏံသောတာဝိညာဏဓာတုယတံတံပယုတကာနိသတမနံအာရမဏပစ္စယေနာပစ္စယော ခန္ဓာယရဏံကာဏဝိညာဏဓာတုယဒံတံပယုတကာနိသသမာနံအာရမဏပစ္စေနာပစ္စယောရတာယရဏံစေဝဝိညာဏဓာတုယဒံတံပယုတကာနိသသမာနံအာရမဏပစ္စေနာပစ္စယော ဘောဓဘာယရဏံကာယဝိညာဏဓာတုယတံတံပယုတကာနိသတမနံအာရမဏပစ္စေနာပစ္စယောရူပါယရဏံတတ္တာယရဏံကန္တာယရဏံရတာယရဏံဘောဓဘာယရဏံမနောဓာတုယတံတံပယုတကာနိသတမနံအာရမဏပစ္စေနာပစ္စယော တပိဓမ္မာမနောဝိညာဏဓာတုယတံတံပယုတကနိသဓမ္မာနံအာရမဏပစ္စေနပစ္စယောယံယံဓမ္မအာရဘယေယေဓမ္မဥပိသန္တိစိတ်တစေရတိကာဓမ္မာတိတိဓမ္မာတိတံတိတံဓမ္မာနံအာရမဏပစ္စေနပစ္စယော အဓိပတိပစ္စယောတိသန္တာအဓိပတိသန္တာသံယုတကာနံဓမ္မာနံတံသမုဋ္ဌာနာနိသရူပနံဓိပတိပစ္စယေနာပစ္စယောဝိရိယာဓိပတိဝိယာသံပယုတ်တကာနံဓမ္မာနံတံသမုဋ္ဌာနာနိသရူပနံဓိပတိပစ္စယေနာပစ္စယော စိတ်တာတိပတိစိတ်တာတံပယုတ်တကာနံဓမ္မာနံတံသမုဋ္ဌာနာနေသရူပနာတိပတိပစ္စေနာပစ္စယောဝိမန္တာတိပတိဝိမန္တသံပယုတ်တကာနံဓမ္မာနံတံသမုဋ္ဌာနာနေသရူပနာတိပတိပစ္စေနာပစ္စယော ယယဓမ္မကရုံကတ္တဝါယေယေဓမ္မဥပိသန္တိစိတ်တစေတပိကဓမ္မတိတိဓမ္မတိတံတိတံဓမ္မနံဓိပတိပစ္စယေနာပစ္စယောအနန္တရာပစ္စယောတိသက္ခုဝိညာဏဓာတုတံသံပယုတ်တကာသဓမ္မာ မနောဓာတုယတာတံပယုတ်တကံဉ္စတမနံအနန္တရပစ္စေနပစ္စယောမနောဓာတုတံတံပယုတ်တကသတမမနောဝိညာဏဓာတုယတံတံပယုတ်တကဉ္စတမနံအနန္တရပစ္စေနပစ္စယော သောတာဝိညာဏဓာတုတန်တံပြုတကာသတမမနောဓာတုယာတန်တံပြုတကာနိသတမနံအနန္တရပစ္စယေနပစ္စယောမနောဓာတုတန်တံပြုတကာသတမမနောဝိညာဏဓာတုယာတန်တံပြုတကာနိသတမနံအနန္တရပစ္စယေနပစ္စယော ဂာနာဝိညာနာဓာတုတတံပယုတကာသတမ္မာမနောဓာတုယာတတံပယုတကာနိသတမနံအနန္တရပစ္စယေနပစ္စယောမနောဓာတုတတံပယုတကာသတမမနောဝိညာနာဓာတုယာတတံပယုတကာနိသတမနံ အနန္တရပစ္စေနပစ္စယောဇိဝဝိညာဏဓာတုတန်တံပြုတကာသတမ္မာမနောဓာတုယာတန်တံပြုတကာနိသတမ္မာနံအနန္တရပစ္စေနပစ္စယောမနောဓာတုတန်တံပြုတကာသတမ္မာ နောဝိညာဏဓာတုယာတံတံပယုတကာနိသဓမ္မနအနန္တရပစ္စည်းနာပစ္စယောကာယဝိညာဏဓာတုတံတံပယုတကာသဓမ္မမနောဓာတုယာတံတံပယုတကာနိသဓမ္မနအနန္တရပစ္စည်းနာပစ္စယော မနောဓာတုတန်တံမြုတကာသဓမ္မမနောဝိညာဏဓာတုယတန်တံမြုတကာနိသဓမ္မနံအနန္တရပစ္စေနပစ္စယောပုရိမာပုရိမာကုတလဓမ္မပစ္စည်းမာနပစ္စည်းမာနကုတလနံဓမ္မနံအနန္တရပစ္စေနပစ္စယော ပုရိမာပုရိမာကုသလာဓမ္မာပစ္စည်းမာနပစ္စည်းမာနအပြာကတာဓမ္မာနအနန္တရပစ္စေနပစ္စယောပုရိမာပုရိမာကုသလာဓမ္မာပစ္စည်းမာနပစ္စည်းမာနအကုသလာနဓမ္မာနအနန္တရပစ္စေနပစ္စယော ပုရိမာပုရိမာကုသလာဓမ္မာပစ္စည်းမာနံပစ္စည်းမာနံအပြာကတာနံဓမ္မာနံအနန္တရပစ္စေနပစ္စယောပုရိမာပုရိမာပြာကတာဓမ္မာပစ္စည်းမာနံပစ္စည်းမာနံအပြာကတာနံဓမ္မာနံအနန္တရပစ္စေနပစ္စယော ပုရိမာပုရိမာပြကတာဓမ္မပစ္စည်းမာနံပစ္စည်းမာနံကုသလနံဓမ္မာနံအနန္တရပစ္စယေနပစ္စယောပုရိမာပုရိမာပြကတာဓမ္မပစ္စည်းမာနံပစ္စည်းမာနံအကုသလနံဓမ္မာနံအနန္တရပစ္စယေနပစ္စယော ယေတံယေတံဓမ္မနံအနန္တရာယေယေဓမ္မဥပိသံတိစိတ်တစေတိကဓမ္မတိတိဓမ္မတိတံတိတံဓမ္မနံအနန္တရာပစ္စေနပစ္စယောဓမ္မနန္တရာပစ္စယောတိသကုဝိညာဏဓာတုတံတံပြုတကာသဓမ္မာ မနောဓာတုယာတံတံပယုတကနိသတမနံသမနန္တရာပစ္စယေနာပစ္စယောမနောဓာတုတံတံပယုတကသတမမနောဝိညာဏဓာတုယာတံတံပယုတကနိသတမနံသမနန္တရာပစ္စယေနာပစ္စယော သောတာဝိညာဏဓာတုတန်တံပြုတကာသတမမနောဓာတုယာတန်တံပြုတကာနိသတမနံဓမ္မနန္တရာပစ္စေနပစ္စယောမနောဓာတုတန်တံပြုတကာသတမမနောဝိညာဏဓာတုယာတန်တံပြုတကာနိသတမနံဓမ္မနန္တရာပစ္စေနပစ္စယော ခာနာဝိညာဏဓာတုတန်တံပြုတကာသတမမနောဓာတုယာတန်တံပြုတကာနိသတမနံဓမ္မနန္တရာပစ္စည်းနာပစ္စယောမနောဓာတုတန်တံပြုတကာသတမမနောဝိညာဏဓာတုယာတန်တံပြုတကာနိသတမနံဓမ္မနန္တရာပစ္စည်းနာပစ္စယော ဇိဝဝိညာဏဓာတုတံတံပြုတကာသတမမနောဓာတုယတံတံပြုတကာနိသတမနံဓမ္မနန္တရာပစ္စယေနာပစ္စယောမနောဓာတုတံတံပြုတကာသတမမနောဝိညာဏဓာတုယတံတံပြုတကာနိသတမနံဓမ္မနန္တရာပစ္စယေနာပစ္စယော ကာယဝိညာဏဓာတုတန်တံပြုတကာသဓမ္မာမနောဓာတုယာတန်တံပြုတကာနိသဓမ္မာနံဓမ္မာနန္တရာပစ္စယေနပစ္စယောမနောဓာတုတန်တံပြုတကာသဓမ္မာမနောဝိညာဏဓာတုယာတန်တံပြုတကာနိသဓမ္မာနံဓမ္မာနန္တရာပစ္စယေနပစ္စယော ပုရိမာပုရိမာကုတလဓမ္မာပစ္စည်းမာနံပစ္စည်းမာနံကုတလနံဓမ္မာနံသမနန္တရပစ္စေနပစ္စယောပုရိမာပုရိမာကုတလဓမ္မာပစ္စည်းမာနံပစ္စည်းမာနံအပြာကတာနံဓမ္မာနံသမနန္တရာပစ္စေနပစ္စယော ပုရိမာပုရိမာကုသလာဓမ္မာ ပစ္စည်းမာန ပစ္စည်းမာနအကုသလာနဓမ္မာနဓမ္မာနန္တရာပစ္စည်းနာပစ္စယောပုရိမာပုရိမာကုသလာဓမ္မာ ပစ္စည်းမာနပစ္စည်းမာနအပြာကတာနဓမ္မာနဓမ္မာနန္တရာပစ္စည်းနာပစ္စယော ပုရိမာပုရိမာအပြာကတာဓမ္မာ ပစ္စည်းမာနပစ္စည်းမာနအပြာကတာနံဓမ္မာနံဓမ္မာနန္တရာပစ္စယေနပစ္စယောပုရိမာပုရိမာအပြာကတာဓမ္မာ ပစ္စည်းမာနပစ္စည်းမာနကုတလနံဓမ္မာနံဓမ္မာနန္တရာပစ္စယေနပစ္စယော ပုရိမာပုရိမာ ပြကတာဓမ္မာ ပစ္စည်းမာနပစ္စည်းမာနအကုသလနံဓမ္မာနံဓမ္မာနန္တရာပစ္စည်းနာပစ္စယောယေတံယေတံဓမ္မာနံသမနန္တရာယေယေဓမ္မာဥပိသံတိစိတ်တစေတိကာဓမ္မာတိတိဓမ္မာတိတံတိတံဓမ္မာနံသမနန္တရာပစ္စည်းနာပစ္စယော သဟာဇာတပစ္စယောတိသတ္တရောခန္ဓာရူပိနောယဉ္ညမြဉ္ဇံသဟာဇာတပစ္စေနပစ္စယောသတ္တရောမဟာဘူတာယဉ္ညမြဉ္ဇံသဟာဇာတပစ္စေနပစ္စယောဩကံတိခဏေနာမရူပံယဉ္ညမြဉ္ဇံသဟာဇာတပစ္စေနပစ္စယော စေတာစေတတိကဓမ္မစေတာသမုဋ္ဌာနနရူပနံသဟဇာတပစ္စေနပစ္စယောမဟာဘူတာဥပါဒာရူပနံသဟဇာတပစ္စေနပစ္စယောရူပိနောဓမ္မရူပိနံဓမ္မနကိဉ္စီကာလေသဟဇာတပစ္စေနပစ္စယော ဂေစီကာလီနာသာဇာတာပစ္စေနာပစ္စယောဉာဏ်မြညာပစ္စယောတိသတ္တရောခန္ဓာရူပိနောဉာဏ်မြညာပစ္စေနာပစ္စယောသတ္တရောမဘုဒ္ဓဉာဏ်မြညာပစ္စေနာပစ္စယော ဩကံတိတ်ခဏီနာမရူပံညညမညပစ္စေနာပစ္စယောနေတယာပစ္စယောတိသတ္တရောခန္ဓာအရူပိနောညညမညနေတယာပစ္စေနာပစ္စယောသတ္တရောမဟာဘူတာယညမညနေတယာပစ္စေနာပစ္စယော ဩကံဒိဋ္ဌနိနာမရူပံအညမဉ္ဇဏိတယပစ္စေနပစ္စယောစေတာစေတတိကာဓမ္မာစေတာသမုဋ္ဌာနာနရူပနံနိတယပစ္စေနပစ္စယောမဟာဗုဒ္ဓဥပါဒာရူပနံနိတယပစ္စေနပစ္စယောသက္ခာယနံသက္ခုဝိညာဏဓာတုယ ဒါတံမြုတကာနိသတမနံနေတယာပစ္စယေနပစ္စယောသောတာယရဏံသောတာဝိညာဏဓာတုယဒံတံမြုတကာနိသတမနံနေတယာပစ္စယေနပစ္စယောခန္ဓာယရဏံခန္ဓာဝိညာဏဓာတုယဒံတံမြုတကာနိသတမနံ နေတရာပစ္စေနာပစ္စယောဇိဝါယရဏံဇိဝါဝိညာဏဓာတုယဒံတံပယုတကာနိသတမနံနေတရာပစ္စေနာပစ္စယောကာယယရဏံကာယဝိညာဏဓာတုယဒံတံပယုတကာနိသတမနံနေတရာပစ္စေနာပစ္စယော တံရူပနိတယမနောဓာတုသမနောဝိညာဏဓာတုသဝတ္တံတိတံရူပမနောဓာတုယာသမနောဝိညာဏဓာတုယာသတံတံပယုတကနိသတမနံနေတယာပစ္စယေနပစ္စယောဥပါနေတယာပစ္စယောတိ ပုရိမာပုရိမာကုသလာဓမ္မာပစ္စည်းမာနံပစ္စည်းမာနံကုသလာနံဓမ္မာနံဥပါဒိတယပစ္စည်းနာပစ္စယောပုရိမာပုရိမာကုသလာဓမ္မာပစ္စည်းမာနံပစ္စည်းမာနံအကုသလာနံဓမ္မာနံကေတေစီဥပါဒိတယပစ္စည်းနာပစ္စယော ပုရိမာပုရိမာကုတလာဓမ္မာပစ္စည်းမာနံပစ္စည်းမာနံအပြာကတာနံဓမ္မာနံဥပါณิတယပစ္စယေနပစ္စယောပုရိမာပုရိမာကုတလာဓမ္မာပစ္စည်းမာနံပစ္စည်းမာနံအကုတလာနံဓမ္မာနံဥပါณิတယပစ္စယေနပစ္စယော ပုရိမာပုရိမာအကုသလဓမ္မာပစ္စည်းမာနပစ္စည်းမာနကုသလနဓမ္မာနကေသင်္စီဥပါလိတယပစ္စေနပစ္စယောပုရိမာပုရိမာကုသလဓမ္မာပစ္စည်းမာနပစ္စည်းမာနအပြာကတာနဓမ္မာနဥပါလိတယပစ္စေနပစ္စယော ပုရိမာပုရိမာပြာကတာဓမ္မာပစ္စည်းမာနပစ္စည်းမာနအပြာကတာနဓမ္မာန ဥပါณิတယပစ္စည်းနာပစ္စယောပုရိမာပုရိမာပြာကတာဓမ္မာပစ္စည်းမာနပစ္စည်းမာနကုသလနဓမ္မာနဥပါณิတယပစ္စည်းနာပစ္စယော ပုရိမာပုရိမာပြကတာဓမ္မပစ္စည်းမာနံပစ္စည်းမာနံအကုသလနံဓမ္မာနံဥပါณิတယပစ္စေနာပစ္စယောဥတုဘောဇနံပိဥပါณิတယပစ္စေနာပစ္စယောဘုကလောပိဥပါณิတယပစ္စေနာပစ္စယောဒေနာတနံပိဥပါณิတယပစ္စေနာပစ္စယော ပုရိဇာတာပစ္စယောတိသက္ခာယရဏံသက္ခုဝိညာဏဓာတုယဒန္တပယုတကာနိသတမနံပုရိဇာတာပစ္စယေနပစ္စယောသောတာယရဏံသောတာဝိညာဏဓာတုယဒန္တပယုတကာနိသတမနံပုရိဇာတာပစ္စယေနပစ္စယော အာနာယရဏံကာနဝိညာဏဓာတုယတံတပြုတကာနိသတမနံပုရိဇာတပစ္စေနပစ္စယောဇိဝါယရဏံဇိဝဝိညာဏဓာတုယတံတပြုတကာနိသတမနံပုရိဇာတပစ္စေနပစ္စယောကာယယရဏံကာယဝိညာဏဓာတုယ တန်တံပြုတကာနိသဓမ္မာနံပုရိဇာတပစ္စယေနပစ္စယောရူပယရဏသက္ခုဝိညာဏဓာတုယတန်တံပြုတကာနိသဓမ္မာနံပုရိဇာတပစ္စယေနပစ္စယောတတ္တယရဏသောတာဝိညာဏဓာတုယ တံတံပြုတကာနိသတမနံဥရေဇာတပစ္စယေနပစ္စယောခန္ဓာယရဏံကာလဝိညာဏဓာတုယတံတံပြုတကာနိသတမနံပုရိဇာတပစ္စယေနပစ္စယောရတယရဏံစေဝဝိညာဏဓာတုယတံတံပြုတကာနိသတမနံ ပုရိသတပစ္စေနပစ္စယောဘောဓဘာယရဏံကာယဝိညာဏဓာတုယဒံတံပိယုတကနိသတမနံပုရိသတပစ္စေနပစ္စယောရူပယရဏတတ္တယရဏကန္နာယရဏရတ္တယရဏဘောဓဘာယရဏမနောဓာတုယဒံတံပိယုတကနိသတမနံ ပုရိဇာတပစ္စေနာပစ္စယောယံရူပနိတာယမနောဓာတုသမနောဝိညာဏဓာတုသဝတ္တန္တိတံရူပမနောဓာတုယာတံသံပြုတကာနိသသမာနံပုရိဇာတပစ္စေနာပစ္စယောမနောဝိညာဏဓာတုယာတံသံပြုတကာနိသသမာနံ ဂိဉ္စီကာလေပုရိသတာပစ္စေနပစ္စယောဂိဉ္စီကာလေနပုရိသတာပစ္စေနပစ္စယောပစ္စာဇာတာပစ္စယောတိပစ္စာဇာတာစိတ်တစေရတိကာဓမ္မာပုရိသတတဣမတကာယတပစ္စာဇာတာပစ္စေနပစ္စယော အာတိဝနာပစ္စယောတိပုရိမာပုရိမာကုတလဓမ္မာပစ္စည်းမာနံပစ္စည်းမာနံကုတလနံဓမ္မာနံအာတိဝနာပစ္စယေနပစ္စယောပုရိမာပုရိမာကုတလဓမ္မာပစ္စည်းမာနံပစ္စည်းမာနံအကုတလနံဓမ္မာနံအာတိဝနာပစ္စယေနပစ္စယော ပုရိမာပုရိမာကရိယာပြကတာဓမ္မပစ္စည်းမာနပစ္စည်းမာနကရိယာပြကတာနဓမ္မနအာတိဝနပစ္စည်းနပစ္စယောကမ္မပစ္စယောတိကုသလကုသလံကမ္မဝိပါကနခန္ဓာနကတ္တာသရူပနကမ္မပစ္စည်းနပစ္စယော စေရနာတံပယုတ်တကာနဓမ္မာနတံသမုဋ္ဌာနာနိသရူပနံကမ္မပစ္စယေနာပစ္စယောဝိပါကပစ္စယောတိဝိပါကသတ္တရောခန္ဓာရူပိနောယညမဉ္ဇံဝိပါကပစ္စယေနာပစ္စယောအဟာရပစ္စယောတိ ကပလီကာရောအာဟာရောဣမတကာယတအာရဖြစ်စေနဖြစ်စေယောအာရူပိနောအာဟာရတံပယုတကာနံဓမ္မာနံတံသမုဋ္ဌာနနိသရူပနံအာဟာရပစ္စေနပစ္စယောဣန္ဒရိယပစ္စယောတိသက္ကုံတရိယံသက္ကုဝိညာဏဓာတုယ တတံမြုတကာနိသတမနံဣန္ဒြိယပစ္စေနပစ္စယောသောဒိန္ဒြိယံသောတာဝိညာဏဓာတုယတတံမြုတကာနိသတမနံဣန္ဒြိယပစ္စေနပစ္စယောဂာနိန္ဒြိယံဂာနာဝိညာဏဓာတုယတတံမြုတကာနိသတမနံ ဣန္ဒြိယပစ္စေနာပစ္စယောဇီဝိန္ဒြိယံစေဝဝိညာဏဓာတုယဓာတံပြုတကာနိသတမနံဣန္ဒြိယပစ္စေနာပစ္စယောကာယိန္ဒြိယံကာယဝိညာဏဓာတုယဓာတံပြုတကာနိသတမနံဣန္ဒြိယပစ္စေနာပစ္စယော ရူပါဇီဝိတိန္ဒရိယံကတတရူပါဏဣန္ဒရိယပစ္စေနပစ္စယောအရူပိနောဣန္ဒရိယတံပြုတ်တကာနံဓမ္မာနံတံသမုဋ္ဌာနာနိသရူပါဏဣန္ဒရိယပစ္စေနပစ္စယောဇာနာပစ္စယောတိဇာနေဂာနိဇာနာတံပြုတ်တကာနံဓမ္မာနံ တံသမုဋ္ဌာနာနိသာရူပါဏံဇာနာပစ္စေနာပစ္စယောမဂ္ဂပစ္စယောတိမဂ္ဂင်္ဂာနိမဂ္ဂသံယုတကာနံဓမ္မာနံတံသမုဋ္ဌာနာနိသာရူပါဏံမဂ္ဂပစ္စေနာပစ္စယောသံယုတာပစ္စယောတိ သတ္တရောခန္ဓာရူပိနောယညမဉ္ဇံတံပယုတ်တာပစ္စေနပစ္စယောဝိပယုတ်တာပစ္စယောတိရူပိနောဓမ္မာရူပိနံဓမ္မာနံဝိပယုတ်တာပစ္စေနပစ္စယောအာရူပိနောဓမ္မာရူပိနံဓမ္မာနံဝိပယုတ်တာပစ္စေနပစ္စယော အတ္တိပစ္စယောတိသတ္တရောခန္ဓာရူပိနောဉာဏမဉာအတ္တိပစ္စေနပစ္စယောသတ္တရောမာဘုဒ္ဓယဉာမဉာအတ္တိပစ္စေနပစ္စယောဩကံတိခဏိနာမရူပံယဉာမဉာအတ္တိပစ္စေနပစ္စယောစေတစေရတိကဓမ္မစေတသမုဋ္ဌာနာနရူပါဏံ အတ္တိပစ္စေနာပစ္စယောမဟာဗုဒ္ဓဥပါဒာရူပနံအတ္တိပစ္စေနာပစ္စယောသက္ခာယရဏံသကုဝိညာဏဓာတုယတံတံပြုတကာနိသတမနံအတ္တိပစ္စေနာပစ္စယောသောတာယရဏံသောတာဝိညာဏဓာတုယတံတံပြုတကာနိသတမနံ အတ္တိပစ္စေနာပစ္စယောဂာနာယရဏံဂာနာဝိညာဏဓာတုယတသံပြုတကနိသဓမ္မာနံအတ္တိပစ္စေနာပစ္စယောဇိဝါယရဏံဇိဝါဝိညာဏဓာတုယတသံပြုတကနိသဓမ္မာနံအတ္တိပစ္စေနာပစ္စယော ကာယယရဏံကာယဝိညာဏဓာတုယတံတံပယုတကာနိသတမနံအတ္တိပစ္စေနပစ္စယောရူပယရဏံသကုဝိညာဏဓာတုယတံတံပယုတကာနိသတမနံအတ္တိပစ္စေနပစ္စယောတတ္ထာယရဏံသောတာဝိညာဏဓာတုယ တန်တံမြုတကာနိသတမနံအတ္တိပစ္စေနပစ္စယောကန္တာယနံကာနဝိညာဏဓာတုယတန်တံမြုတကာနိသတမနံအတ္တိပစ္စေနပစ္စယောရတယနံဇိဝဝိညာဏဓာတုယတန်တံမြုတကာနိသတမနံအတ္တိပစ္စေနပစ္စယော ဗုဒ္ဓဘာယရဏံကာယဝိညာဏဓာတုယဓာတံပြုတကနိသဓမ္မနံအထိပစ္စေနပစ္စယောရူပယရဏံတတ္တယရဏံကန္နာယရဏံရတယရဏံဗုဒ္ဓဘာယရဏံအနောဓာတုယဓာတံပြုတကနိသဓမ္မနံအထိပစ္စေနပစ္စယော ယံရူပနိတာယမနောဓာတုသမနောဝိညာဏဓာတုသဝတ္တံတိဓာရူပမနောဓာတုယာသမနောဝိညာဏဓာတုယာသဓာတံပြုတကာနိသတမနံအတ္တိပစ္စေနပစ္စယောနတ္တိပစ္စယောတိ ဓမ္မနန္တရာနိရုဒ္ဓစေတစေတသိကာဓမ္မပတုပ္ပန္နာနံစေတစေတသိကာနံဓမ္မာနံနတ္ထိပစ္စေနပစ္စယောဝိကတာပစ္စယောတိဓမ္မနန္တရာဝိကတာစေတစေတသိကာဓမ္မပတုပ္ပန္နာနံစေတစေတသိကာနံဓမ္မာနံဝိကတာပစ္စေနပစ္စယော ။အဘိကတာပစ္စယောတိသတ္တရောခန္ဓာရူပိနောယညမဉ္ဇံအဘိကတာပစ္စယေနပစ္စယောသတ္တရောမာဘုဒ္ဓယညမဉ္ဇံအဘိကတာပစ္စယေနပစ္စယောဩကံတိကနိနာမရူပံယညမဉ္ဇံအဘိကတာပစ္စယေနပစ္စယော စေတာစေတတိကာဓမ္မာစေတာသမုဋ္ဌာနာနံရူပနာအဝိကတပစ္စေနပစ္စယောမဟာဘူတာဥပါဒာရူပနာအဝိကတပစ္စေနပစ္စယောသက္ခာယရဏသက္ခုဝိညာဏဓာတုယဒံတံပြုတကာနိသဓမ္မာနံအဝိကတပစ္စေနပစ္စယော သောတာယရဏံသောတာဝိညာဏဓာတုယတံတံပိယတကာနိသဓမ္မာနံအဝိကတာပစ္စယေနာပစ္စယောဂာနာယရဏံဂာနာဝိညာဏဓာတုယတံတံပိယတကာနိသဓမ္မာနံအဝိကတာပစ္စယေနာပစ္စယောဇိဝါယရဏံဇိဝဝိညာဏဓာတုယတံတံပိယတကာနိသဓမ္မာနံ အဝိကတာပစ္စေနပစ္စယောကာယယရဏံကာယဝိညာဏဓာတုယတန်တံပြုတကနိသတမနံအဝိကတာပစ္စေနပစ္စယောရူပယရဏံသကုဝိညာဏဓာတုယတန်တံပြုတကနိသတမနံအဝိကတာပစ္စေနပစ္စယော တတယရဏသောတာဝိညာဏဓာတုယဒံတံပြုတကာနိသဓမ္မနံအဝိကတာပစ္စေနာပစ္စယောခန္ဓာယရဏကာနဝိညာဏဓာတုယဒံတံပြုတကာနိသဓမ္မနံအဝိကတာပစ္စေနာပစ္စယောရတယရဏစေဝဝိညာဏဓာတုယ ဒါသံပြုတကာနိသသမာနံအဝိကတာပစ္စေနပစ္စယောဘောဓဘာယနံကာယဝိညာဏဓာတုယဒါသံပြုတကာနိသသမာနံအဝိကတာပစ္စေနပစ္စယောရူပယနံတတယနံကန္နာယနံရတယနံဘောဓဘာယနံမနောဓာတုယ တံတံမြုတကာနိသဓမ္မာနံအဝိကတာပစ္စေနာပစ္စယောယံရူပနိဒာယမနောဓာတုသမနောဝိညာဏဓာတုသဝတ္တံတိတံရူပမနောဓာတုယာသမနောဝိညာဏဓာတုယာသတံတံပယုတကာနိသတမနံအဝိကတပစ္စေနပစ္စယောပစ္စယနေတိတော do, da do.